ခန်းကြီးဆက်နှင့်အငယ်1မှ5အိုထာဝရဘုရားကယ်တင်တော်မူပါသူတော်ကောင်းမျိုးသည်ပြတ်၍တစ္ဆာရှိသော လူမျိုးသည်လူသားတို့တွင်ကွယ်ပြောက်ပါ၏အိမ်နီးချင်းတို့သည်တူးကိုတူးမှုသာသုံး၍ချော့မော့သောနှုတ်ခမ်းနှခွသောစိတ်နှင့် ပြောတတ်ကြပါ၏ငါတို့သည် ကိုရှာအားဖြင့်နိုင်မည်ကိုနှုတ်ခမ်းသည် ကိုအမှုကိုစောင့်လိမ့်မည်ငါတို့၏သခင်ကအဘယ်သူနည်းဟု ပြောဆိုသောသူတို့၏ချော့မော်သောနှုတ်ခမ်းနှင့်ဝါကြွားသောရှာရှိသမျှတို့ကိုသာရဖျားသည်ဖြတ်တော်မူမည်ဆင်းရဲသောသူသည်ခံရသောညှင်းဆဲခြင်းငတ်မတ်သောသူ၏ငိုကြွေးခြင်းကြောင့်ယခုငါထမည်ကဲ့ရဲ့ခြင်းကိုခံရသောသူအားချမ်းသာပေးမည်ဟုသာရဖျားမိန်တော်မူ၏အငယ်6မှ8 ထာဝရဘုရားမိန်တော်မူချက်တို့သည်တန်ရှင်းခြင်းရှိ၍မြေနှင့်ကင်းစင်စေခြင်းငှာမိုက်၌ခုနှစ်ကြိမ်စစ်သောငွေကဲ့သို့ဖြစ်ကြ၏အိုထာဝရဘုရားကိုတော်သည်ထိုသူတို့ကိုဤလူမျိုးမှအစဉ်ကွယ်ကာဆောင်မတော်မူမည်ဆိုရုပ်သောသူတို့သည်ချီးမြှောက်ခြင်းသို့ရောက်သည့်ကာလမတရားသောသူတို့သည်အယယလှဲ့လေရသောအခွင့်ရှိကြ၏